အခန်းကြီး3အငယ်1မှ6ကြည့်ရှုလောငါတော်ရလမ်းကိုပြင်ရသောငါ၏တမန်ကိုငါစေလွတ်မည်တင်တို့ရှာသောသခင်တင်တို့တောင့်တသောဗြိညင် တမန်တော်သည်မိမိဗိမာန်တော်သို့ချက်ချင်းလာလိမ့်မည်ရှိရှုလော ထိုသခင်လာလိမ့်မည်ဟု ကောင်းကင်ဘုရားအရှင်သာရဖျားမိန်တော်မူ၏လာတော်မူသောနေ့ရက်ကိုအဘဲသူသည်မတိမ်မရှောင်ဘဲနေလိမ့်မည်နီ ပေါ်ထွန်းတော်မူသောအခါအဘယ်သူသည်ခံရလိမ့်မည်နည်း။ထိုသခင်သည်ငွေစစ်သောသူ၏မီး၊ခဝါသည်သုံးသောဆပ်ပြာကဲ့သို့ဖြစ်တော်မူမည်။ငွေကိုချွတ်၍သန့်ရှင်းစေသောသူကဲ့သို့ထိုင်လျက်၊ရွှေငွေကိုချွတ်သကဲ့သို့လေဝိသားတို့ကိုချွတ်၍သန့်ရှင်းစေတော်မူသဖြင့်၊သူတို့သည်ထာဝရဘုရားအဘို့ဖြစ်၍ ဖြောင့်မတ်ခြင်းပူဇော်တကားကို ပူဇော်ကြလိမ့်မည်ယူဒပြည်သူယေရုရှလင်မြို့သားတို့၏ပူဇော်တကားသည် ရှေးလွန်လေပြည်တော်နှင့်လနေ့ရက်ကာလ၌ဖြစ်တဲ့ကဲ့သို့သာဝရဖျားနှစ်သက်တော်မူပွဲဖြစ်လိမ့်မည်တင်တို့ကိုစစ်ကြောစီရင်ခြင်းငှာငါချင်းမည်ပြုစားတတ်သောသူ သူမြားကို ပြမှားသောသူမမှန်သော ချိန်ဆိုခြင်းကိုပြုသောသူ သူငှားကိုအခမပေး ညှင်းဆဲသောသူမိဘမရှိသောသူငယ်နှင့် မုတ်ဆိုးမကိုညှင်းဆဲသောသူဧည့်သည်ကို မတရားသဖြင့်စီရင်သောသူငါကိုမကြောက်ရွံ့သောသူတို့တစ်ဖက်၌ငါသည်လျင်မြန်သောတက်သေးဖြစ်မည်ဟု ကောင်းကင်ဘုရားအရှင်သာရဘုရားမိန့်တော်မူ၏ငါသည်သာရဘုရားဖြစ်၏ပြောင်းလဲခြင်းမရှိ ထိုကြောင့်ယာကုပ်အမျိုးသားတို့တင်တို့သည် ဆုံးရှုံးခြင်းသို့မရောက်ကြ အငယ်9မှ17ဘိုးဘေးတို့လက်ထက်မှဆ၍တင်တို့သည်ငါစီရင်ထုံးဖွဲ့ချက်တို့ကိုမဆောင်တင်းရှောင်ကြပြီငါထံသို့ ပြန်လာကြလော့ငါသည်လည်းတင်တို့စီတို့ပြန်လာမည်ဟုကောင်းကင်ဘူကြီးရှင်သာရဖျားမိန်တော်မူ၏အကျွန်ုပ်တို့သည်အဘယ်သို့ပြန်လာရပါမည်နည်းဟုတင်တို့မေးမြန်းကြသည်တကားလူသည်ဖျားသခင်ဥစ္စာတို့ကို လူယူရမည်လော သို့တော်လည်းသင်တို့သည်ငါဥစ္စာကိုလုယူကြပြီအကျွန်ုပ်တို့သည်အဘယ်သို့လုယူပါသနည်းဟုသင်တို့မေးလျင်ဆယ်ဖို့တဖို့ကို၎င်းပူဇော်တကာတို့ကို၎င်းလူယူကြပြီတင်တို့သည်ချိန်ချင်းအမင်္ဂလာကိုခံရကြ၏အကြောင်းမူကားပြည်သူပြည်သားအပေါင်းတို့သည်ငါဥစ္စာကို လူယူကြပြီဆယ်ဖို့တဖို့ရှိသည်မြတ်ကို ဘန္တာတိုက်သေးသို့တွင်၍ငါအိမ်တော်၌စားเสียရှိစေခြင်းငှာပြုကြလော့ငါသည်မိုးကောင်းကင်ပရင်ပေါက်တို့ကိုဖွင့်၍ကောင်းကြီးမင်္ဂလာကိုကုံစင်တွန်းလောင်းမည်မတွန်းလောင်းမည်ကို ထိုတို့စုံစမ်းကြလော့ဟု ကောင်းကင်ဘုရားရှင်သာရဖျားမိန်တော်မူ၏ကြိုက်စားတတ်သောအကောင်ကိုတင်တို့အတွက်ငါဆုံးမ၍တင်တို့၏မြေအတိနံကို မဖြစ်စီရတင်တို့၏စပြည့်ဥယျင်သည် အတီးမတီးဘဲမနေရဟု ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူ၏အငယ်၁၂မှ15လူမျိုးအပေါင်းတို့သည်တင်တို့ကို မင်္ဂလာရှိသောသူဟု၍ခေါ်ဝေါ်ကြလိမ့်မည်တင်တို့ပြည်သည်လည်းနှစ်သက်ဖွယ်သောပြည်ဖြစ်လိမ့်မည်ဟုကောင်းကင်ဘုရားအရှင်သာရဖျားမိန်တော်မူ၏တင်တို့သည်ငါတစ်ဖက်၌ရဲရင်စွာ ပြောကြပြီဟုသာရဖျားမိန်တော်မူ၏ သို့ရာတွင်အကျွန်ုပ်တို့သည်ကိုယ်တော်တဘက်၌အဘယ်သို့ပြောမိပါသနည်းဟုသင်တို့မေးကြသည်တကား။ထာဝရဘုရား၏အမှုကိုဆောင်ရွက်သော်လည်းအကျိုးမရှိ။စီရင်ထုံးဖွဲ့တော်မူချက်ကိုစောင့်၍ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားရှေ့မှာညှိုးငယ်စွာကျင့်ကြံပြုမူခြင်းအားဖြင့်အဘယ်ကျေးဇူးရှိသနည်း။မာနထောင်လွှားသောသူတို့ကို မင်္ဂလာရှိသောသူဟူ၍ငါတို့သည် ခေါ်ဝေါ်ကြ၏။အကယ်စင်စစ် ဒုစရိုက်ကိုပြုသောသူတို့သည်အောင်တတ်ကြ၏အကယ်စင်စစ်ဘုရားသခင်ကိုစုံစမ်းတော်လဲချမ်းသာရတတ်ကြ၏ဟုသင်တို့သည်ပြောကြပြီ အငယ်16မှ18ထိုအခါသာရဘုရားကိုကြောက်ရွံ့သောသူတို့သည်တယောက်ကိုတယောက်နှုတ်ဆက်၍ပြောဆိုကြ၏သာရဘုရားသည်လည်းနားထောင်၍ကြားတော်မူ၏ ထာဝရဘုရားကိုကြောက်ရွံ့၍နာမတော်ကို အောက်မေ့သောသူတို့အဘို့ရှေ့တော်တွင်စာရင်း၌မှတ်သားလျက်ရှိ၏။ထိုသူတို့သည်ငါစီရင်သောနေ့ရက်၌ငါပိုင်ထိုက်သောဘဏ္ဍာတော်ဖြစ်ကြလိမ့်မည်။အဘ၏အမှုကိုဆောင်သောသားကိုအဘနှမြောသကဲ့သို့ထိုသူတို့ကိုငါနှမြောမည်ဟု ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူ၏။တဖန်သင်တို့သည်ပြောင်းလဲ၍ ဖြောင့်မတ်သောသူမဖြောင့်မတ်သောသူဘုရားသခင် အမှုတော်ကို ဆောင်သောသူ မဆောင်သောသူတို့ကိုပိုင်းခြား၍သိရကြလိမ့်မည်